အခန်းကြီး24အငယ်1မှ8တပန်ထာဝရဘုရားကတင်ဒီအာရုံနာဒပ်အဘိဟုအစရှိသောဣဒရေလအမျိုး အသက်ကြီးသူခုနှစ်ကျိတ်နှင့်တကွထာဝရဘုရားထံတော်သို့တက်၍သူတို့သည် ဝေဝေကိုးကွယ်ကြစေတင်တယောက်ထီးသာထာဝရဘုရားထံတော်သို့ချဉ်ကပ်ရမည်အခြားသောသူမချင်းမကပ်ရလူများတို့သည်တင်နှင့်အတူမတည့်ရကြဟု မောရှေအားမိန်တော်မူ၏မောရှေသည်လည်းလူများတို့ရှိရာသို့လာ၍သာရဖျား၏စကားတော်အလုံးစုံကို၎င်းစီရင်တော်မူချက်အလုံးစုံကို၎င်းပြန်ကြား၍လူများအပေါင်းကလည်းသာရဖျားမိန်တော်မူသည်မြအတိုင်းကျွန်ုပ်တို့ပြုပါမည်ဟုတတန်ဒီပြန်ပြောကြ၏မောရှေသည်သာရဖျား၏စကားတော်အလုံးစုံတို့ကို ရေးထားပြီးမှနာနဲ့စောစောထ၍ တောင်ချေရင်း၌ရစ်ပလင်ကို၎င်းဣဒရေလအမျိုး12မျိုးနှင့်အမျှကြောက်တိုင်12တိုင်ကို၎င်းတည်လေ၏ဣဒရေလအမျိုးသားလူပြိုတို့ကိုစေခိုင်းသည့်အတိုင်းသူတို့သည် နွားများကိုယူ၍ထာဝရဘုရားရှေ့မှမိရှို့သောရစ်မိတ္တဟာယရစ်ကို ပူဇော်ကြ၏မောရှိသည်လည်းအသွေးတဝက်ကိုအင်ဒုံ၌ထည့်၍တဝက်ကို ရစ်ပလင်ပေါ်မှဖြန်းလေ၏ ပရိညင်စာကိုလည်းယူ၍ပရိသတ်များရှေ့မှဖတ်ပြီးလင်သူတို့ကလည်းသာရဖျားမိန်တော်မူသမျှအတိုင်းအကျွန်ုပ်တို့ပြုပါမည်နားထောင်ပါမည်ဟုပြောဆိုကြ၏မောရှိသည်လည်းအသွေးကိုယူ၍လူများအပေါ်မှာဖြန့်လျက်ဤအသွေးကဤအမှုရာတို့တွင်တင်တို့၌သာရဖျားဝန်ခံတော်မူသောဗြိဉ္ဉ်ဤအသွေးဖြစ်သည်ဟုပြောဆို၏ အငယ်9မှ18ထိုအခါမောရှေအာရုန်နာဒပ်အဘိဟုအစရှိသောဣဒရေလ အမျိုးအသက်ကြီးသူခုနှစ်ကျိတ်တို့သည်တက်၍ဣဒရေလအမျိုး၏ဘုရားသခင်ကို မြင်ကြ၏ခြေတော်အောက်၌နီလာကြောက်ဖြင့်ပြီးသောကြောက်ခင်းကဲ့သို့၎င်းကြည်လင်သောကောင်းကင်မျက်နှာကဲ့သို့၎င်းထင်လေ၏ဣဒရေလအမျိုးသားမူးမတ်တို့ကိုအပြစ်ပေးတော်မမူ သူတို့သည်ဘုရားသခင်ကိုမြင်ရတော်လဲစားတောက်လျက်နေကြ၏ထာဝရဘုရားကလည်းငါရှိရာတောင်ပေါ်သို့တက်၍နေလောလူများတို့အားတွင်တင်ဖို့ရန်ကြောက်ပြားပေါ်မှာငါရေးထားသော ပြည့်ညတ်တရားများကိုတင်၌ငါအပ်ပေးမည်ဟု မောရှေအားမိန့်တော်မူလျှင်မောရှေသည်မိမိလက်ထောက်ယောရှုနှင့်အတူထ၍ဘုရားသခင်၏တောင်တော်ပေါ်သို့တက်သွား၏ အသက်ကြီးသူတို့အားလည်းငါတို့မလာမီတိုင်အောင်ဤအရ၌ငတ်နေကြလောအာရုန်နှင့်ဟုရသည်တင်တို့၌ရှိသည်ဖြစ်၍မြည်သည့်သူမဆို အမှုအခင်းရှိလင်သူတို့ထံသို့တွားစေဟုမှားထားလေ၏မောရှိသည် တောင်တော်ပေါ်သို့တက်၍မိုးတိမ်သည် တောင်တော်ကိုလွှမ်းမိုး၏သာရဖျား၏ဘုံတော်သည်တိနာတောင်ပေါ်မှထိ၍မိုးတိမ်သည် 6ရက်ပတ်လုံးလွှမ်းမိုး၏တတမနေ့ရက်၌မိုးတိမ်ထဲကအတန်တော်ထွက်၍မောရှေကို ခေါ်တော်မူ၏ထာဝရဘုရား၏ဘုန်းတော်သည်တောင်ထိပ်ပေါ်မှလောင်သောမိခဲ့သို့ထင်၍ဣဒရေလအမျိုးသားတို့သည်မြင်ရကြ၏မောရှေသည်မိုးတိမ်ထဲသို့ ဝင်သည်ဖြင့်တောင်ပေါ်သို့ရောက်၍အရက်40ပတ်လုံးတောင်ပေါ်မှနေလေ၏